ဝိပုယကျမ်းအခန်းကြီး1အငယ်1မှ9ထာဝရဘုရားသည်ပရိသတ်စည်းဝေးရာတဲတော်တဲကအတန်ကိုလွှင့်လျက်မောရှိကိုခေါ်တော်မူ၍တင်သည်ဣဒရေလအမျိုးသားတို့ကိုဆင်းဆိုရမည်မှတင်တို့တွင်တစုံတယောက်သောသူသည်ထာဝရဘုရားအားပူဇော်တကားကို ပြုလိုလျင်ရင်သောတိရစ္ဆာန်ဒီဟုသောနွားတိုးစိတ်ကိုဆောင်ခဲ့၍ဆက်ရမည် နွားကိုမီးရှို့ရာယဇ်ပြုလိုလျှင်၊အပြစ်မပါသောအထီးကိုဆောင်ခဲ့၍၊ထာဝရဘုရားစိတ်တော်နှင့်တွေ့ခြင်းငှါ၊ပရိသတ်စည်းဝေးရာတဲတော်တံခါးအနားမှာဆက်ရမည်။ပူဇော်သောနွား၏ခေါင်းပေါ်မှာမိမိလက်ကိုတင်ရသဖြင့်၊သူ၏အပြစ်ကိုဖြေမည်အကြောင်းလက်ခံတော်မူမည်။ထာဝရဘုရားရှေ့တော်၌ထိုနွားကိုသတ်ပြီးလျှင်၊အာရုန်၏သားယဇ်ပုရောဟိတ်တို့သည် အသွေးကိုယူ၍ပရိသတ်စည်းဝေးရာတဲတော်တံခါးအနား၊ယဇ်ပလ္လင်အပေါ်၌ပတ်လည်ဖြန်းရမည်။ပူဇော်သောသူသည် ထိုအကောင်၏အရေကိုချွတ်၍အပိုင်းပိုင်းဖြတ်ရမည်။အာရုန်၏သားယဇ်ပုရောဟိတ်တို့သည်ယဇ်ပလ္လင်ပေါ်မှာမီးကိုထည့်၍မီးပေါ်မှာထင်းကိုခင်းပြီးမှ၊ထင်းပေါ်မှာခေါင်း၊ဆီဥ၊သားတစ်များကိုတင်ရမည် ခြေထောက်နှင့်အအူအစရှိသည်တို့ကိုရေနှင့်အရင်ဆေးရမည်။ယစ်ပရောဟိတ်သည်ထိုရစ်တကောင်လုံးကိုရစ်ပလင်ပေါ်မှာမီးရှို့ရမည်။မီးရှို့ရာရစ်ဖြစ်သည်။သာရဖျားအားမီးဖြင့်ဆက်ကပ်၍မှုေးကြိုင်သော ပူဇော်တကာဖြစ်သည်။အငယ်၁၀မှ၁၃တိုး စိတ်ကိုမီးရှို့ရာရစ်ပြုလိုလျင်အပြစ်မပါသောအထီးကိုဆောင်ခဲ့၍သာဝရဖျားရှေ့တော်၌ရစ်ပလင်မြောက်ဖက်နားမှတပ်ပြီးလျင် အာယုန်ဤသားရစ်ပရောဟိတ်တို့သည်အသွေးကို ရစ်ပလင်အပေါ်၌ပတ်လည်ဖြန်းရမည်ပူဇော်သောသူသည်အပိုင်းပိုင်းဖြတ်၍ခေါင်းနှင့်စီဥကိုဆုထားပြီးလျင် ရစ်ပရောဟိတ်သည်ရစ်ပလင်ပေါ်၌ရှိသောထင်းမီအပေါ်မှခင်းရမည် ခြေထောက်နှင့်အအူအစရှိသည်တို့ကို ရေနှင့် အရင်ဆေးရမည်။ယဇ်ပုရောဟိတ်သည်တကောင်လုံးကို ဆောင်ခဲ့၍ယဇ်ပလ္လင်ပေါ်မှာမီးရှို့ရမည်။မီးရှို့သောယဇ်ဖြစ်သတည်း။ထာဝရဘုရားအားမီးဖြင့်ဆက်ကပ်၍မွှေးကြိုင်သော ပူဇော်သက္ကာဖြစ်သတည်း။ထာဝရဘုရားအားငှက်ကိုမီးရှို့ရာယဇ်ပြုလိုလျှင်၊ခိုဖြစ်စေ ကြိုးကလေးဖြစ်စေဆောင်ခဲ့၍ဆက်ရမည်။ယေပရောဟိတ်သည်ယစ်ပလင်သို့ဆောင်ခဲ့၍ခေါင်းကိုလိမ်ဖြတ်ပြီးလျှင်ယစ်ပလင်ပေါ်မှာမီးရှို့ရမည်။အသွေးကိုယစ်ပလင်နားမှာညှိရမည်။ဇလုမှဆ၍ဇလု၌ရှိသောအရာကို ချွတ်ပြီးလျှင် ပြန်စုထားရအရာရစ်ပလင်အရှိဘက်နား၌ပြစ်ထားရမည်အတောင်ပါလျက်ငှက်ကောင်ကို ခွဲဖွင့်၍ရစ်ပရောဟိတ်သည် ယစ်ပလင်ပေါ်၌ရှိသောထင်းမီးအပေါ်မှာမီးရှို့ရမည်မီးရှို့သောယစ်ဖြစ်သည်သာရဖျားအားမီးဖြင့်ဆက်ကပ်၍မွေးကြိုင်သောပူဇော်တကာဖြစ်သည်